ကဲဒီနေ့ကတော့ဒီဘနာဒီနာကဏနာနီးဖြင့်တတိမြဲစေဖို့ထိယာဌာန၌စိတ်ကိုထား၍ကဏနာနီးအဖြင့်အစင်မှန်စွာရေတက်မှုသည်တတိမြဲရာပထမဖြစ်၏ပြေးသွားတတ်သောစိတ်ကိုတည်ငြိမ်အောင်ပြုလုပ်ခြင်းပင်ဖြစ်သည်တဲ့ကဏနာနီးနဲ့ပထမနံပါတ်1 တောင်ပြေးမြောက်ပြေးဟိုရောက်ဒီရောက်ပြေးလွှားနေတဲ့စိတ်တွေကို စိတ်ကိုတည်ငြိမ်အောင်လုပ်တာပါတဲ့နော်တည်ငြိမ်အောင်လုပ်တာအဲ့ဒါပထမတတိမြဲရာ ပထမဆိုတာစိတ်ကိုကနန်းရေတွက်ပြီးတော့တည်ငြိမ်အောင်လုပ်တဲ့နီးအနုဘန္ဒနာနီးကနနာခံပြီး၍အနုဘန္ဒနာခံသို့ရောက်သောအခါထိယာဌာန၌စိတ်ကိုခိုင်မြဲစွာ ထားမှုနှင့်တကွအတိုးအရှိတိမှုကိုလည်းအစင်မှန်စွာသိအောင်ပြုရ၏ဒုတိယအဆင့်ကအရှိအတိုးသိအောင်လုပ်ရတယ်အတိုးအရှိတိမှုကိုလည်းတတိပြုရ၌ဝင်သက်ထွက်သက်တို့၏အစအလယ်အဆုံးအစင်လိုက်၍တမင်အာယုံပြုရသည်မို့စိတ်ကိုထိရာဌာန၌ခိုင်မြဲစွာထား၍အရှိတိုးကိုလည်းအစင်မှန်စွာသိအောင်ငါတတိပြုမည်ဟု လုံးလာတိုး၍ပြုယုံမျှတာသည်အရှိအတိုးကိုငါတတိပြုမယ်ဆိုပြီးတော့လုံးလာတိုးပြီးတော့တတိထားယုံမဲ့တက်တက်ပါပဲတဲ့ရှိသောအကြိမ်မှာ ထိယာဌာန၌ထိခိုက်မှုတာရှိ၏ရှိသောအကြိမ်မှာထိယာဌာန၌ထိခိုက်မှုတာရှိ၏တိုသောအကြိမ်မှာထိခိုက်မှာတာတို၏ ထိခိုက်ချက်တာရှိမှုတာတိုမှုကိုသိ၍အတိုအရှိကိုသိ၏ဤဒီကိုဒုမာရှိတိုသိဟုခေါ်ပါသည်တဲ့နာသီဝလေးမှာလေထိတဲ့နေရာလေးကြာကြာထိရင်ရှည်တယ်ခဏလေးထိရင်တိုးတယ်လို့အဲ့ဒါမျိုးပဲသုံးတာပါတဲ့လုံးစုံလင်းရာတနိုင်တာဒါလေဒီဆရာတော်ကြီးစီတဲ့ဟာ တတိမြဲရာပထမဒုမာရှိတိုတိလုံးစုံလင်းရာတာ၌သာဆိုတာလေဒီဆရာတော်ကြီးစင်တဲ့ဟာဟိုကကန်ဒီဆရာတော်ကြီးကသုံးချက်တိမှာတတိယလို့သုံးချက်တိအဲ့လိုဖွင့်တာပါအတော်ရှိတိမှုဆွဲမြဲသောအခါတဲ့တရားအထုတ်နေနဲ့လေလေးရဲ့အတော်ရှိကိုတိပြီးဆွဲမြဲလာတဲ့ကထိယာဌာနနဲ့စိတ်ကိုခိုင်မြဲစွာစိုက်ထား၍အတော်ရှိတိမှုနှင့်တကွ ဝင်သက်ထွက်သက်ကို အစအလဲအဆုံးအကုန်လုံးထင်လင်းစေမှုအထူးအားထုတ်ရ၏တဲ့ထွက်သက်ကိုလွတ်မြည်ဆိုလျင်အမှတ်တမဲ့မလွတ်မှု၍ဝမ်းတွင်း၌ဖြစ်ပေါ်သောအခါမှစ၍ထိယာဌာနတိုင်အောင်ထွက်သက်တန်တန်ကိုစိတ်၌ထင်ရှားအောင်ပြု၍ထွက်သက်ကိုလွတ်မြည်ဟု လုံလာပြု၍လွတ်ရမည်ထိယာဌာနမှစ၍ဝမ်းတွင်း၌ဆုံးယာဌာနတိုင်အောင် ဝင်သက်တန်တန်ကိုစိတ်၌ထင်ရှားအောင်ပြု၍ဝင်သက်ရှူရမည်ဟုလုံလပြု၍ရှူရမည်ဤဒီကိုလုံးစုံလင်းရာတ၌သာလို့ဆိုတာဒါလေဒီဆရာတော်ဘုရားကြီးကကြတော့ तू ကဒီနမိတ်နဲ့သွားတဲ့ဟာကိုဒါဆရာတော်ကြီးကအဲ့ဝေးပုံစံမျိုးပြထားတာမို့ဦးဇင်းတို့အရင်တော့ကဒီနမိတ်တွေနဲ့လှုပ်တဲ့အချိန်တော့ကကြောဒီနှာသီးဝါးနေပြီးတော့ one bite တိအဲ့လိုသွားသုံးချက်လုံးသိရတယ် နာသီဝအစရင်ညွန့်အလဲချက်တိုင်အစုံအဲ့ဒါမျိုးလိုက်လို့ကြတော့ရတယ်အခုဦးစင်းငါဒီဒကာတော်မတွေကြတော့အခုအဲ့ဒီလိုနမိတ်မပါပဲနဲ့အဲ့ဒီလိုက်ခိုင်းအဲ့ဒါလေယာဘိုက်ထဲရောက်တယ်လားရေညွန့်ရောက်တယ်လားဟိုပြေးလိုက်ဒီပြေးလိုက်ဆိုအဲ့မှနေတမာရီအကုန်လွင့်ထွက်သွားမှာအဲ့ဒါကြောင့်မို့ဦးစင်းအဲ့တိုင်းမပေးတာဒီနာသီဝလေးတခုပဲဒီဟာကတော့ဆရာတော်ကြီးတွေပေးနေရတော့ဒါအခုလုံးစုံနေရတနိုင်တာဆိုတာအကုန်လုံးအစအလယ်ဆုံးကို သူကနမိတ်နဲ့အဲ့လိုသွားတာအဲ့ဒီကြရင်တော့ရတယ်ဒီတိုင်းတာမှန်ဆိုရင်ဒီဒီကျင့်စဉ်ကတက်လို့မရဘူးအဲ့အဲ့ဒါကြောင့်မို့ဒါလုံးစုံနေရတတ်နိုင်တာအပိုင်းမှာဒါသုံးချက်တိပါပဲနော်ဒါနောက်နောက်တစ်ဆင့်မှာနောက်တစ်ပတ်မှာဦးစင်းတို့စမှငြိမ့်စေပြီးအစအလယ်ဆုံးအကုန်လုံးထင်လင်းစွာမြင်တော့အခါမှာဝင်လေထွက်လေအစင်းသင်ယုံရင်မှုချုပ်ငြင်းခြင်းအစင်းသင်တိမ်မွေခြင်း ကွယ်ပြောက်၍သွားပြီးထင်လောက်အောင်တိမ်မွေခြင်းသို့ရောက်လေ၏တဲ့ဒါနောက်တစ်ပတ်မှာဒီရှုွက်ကိုသွားမယ်အဲ့တော့ဒါဥစဉ်တို့ဟိုလေနီးရှိတယ်ရှိသောဝင်လေထွက်လေကိုသိအောင်အာထုတ်နီးတိုးသောဝင်လေထွက်လေသိအောင်အာထုတ်နီးဒါကတော့ဟိုဆရာတော်ကြီးတစ်ပါးရဲ့မူကိုပြန်ပြီးပြတာလေနီးပြန်ခွဲတာထားပါတော့ဒီဟာတော့နောက်ဝိသုဒ္ဓရာယောဆရာတော်ကြီးရဲ့ ပရမတ္ထသရူပဗေဒနီကျမ်းမှာရှိသောဝင်လေထွက်လေမှစ၍အစုံလိုက်ရေတွက်၍မာစီဆရာတော်ဤအလိုရတတိရှိလျက်သားလေဝင်လေထွက်လေကိုရှု၏တဲ့ဒါမှဆရာတော်ဘုရားကြီးတွေရဲ့အဲဟောရီနောက်ပြီးတော့ဝိပဿနာကုဘုံဝင်လေထွက်လေနမိတ်ကိုယူ၍ဇန်လေးပါးတို့ကိုဖြစ်စေ၏ထိုယဟန်သည်ဇာမထွား၏ဝင်လေထွက်လေကိုတော်၎င်းဇန်အင်္ဂါတို့ကိုတော်၎င်းသိသိ၏ ထိုယဟန်သည်ဤသို့ဆင်ကြီးဝင်လေထွက်လေသည်ကရသကာယကိုမိရွေ့ဖြစ်၏ကရသကာယကိုဟူသည်မဟာဘုဥပါဒာယုတ်တို့ပေသည်ထိုယုတ်တို့ကိုအာယုံပြုသောဖတ်တာစသောတရားတို့သည်ကနန္တရားတို့ပေသည်တဲ့ဝင်လေထွက်လေနမိတ်ကိုယူ၍ဇန်လေးပါးတို့ကို ဖြစ်စေ၏တဲ့ဇန်ရအောင်အာထုတ်ရှင်တော့နမိတ်ရအောင်လုပ်ရပါတယ်နော်ဇန်ရအောင်အာထုတ်ရှင်တော့အဲဒါဆိုရင်တော့အိမ်ထဲကတော့ရပါမို့တော့ထွက်ရမှာ တော့ထွက်တော့ထွက်ပြီးတော့မှတခါတည်းနမိတ်ကိုရအောင်လုပ်အဲ့ဒါအဲ့အခုပြောသလိုပဲနာသီဝါမှာအဲ့ဒါဒီခဏနာနီးကအဲ့ဒါအယံလွယ်တယ်အဲ့ခဏနာနီးကနမိတ်ရဖို့အယံလွယ်တာရောင်းဒီစိတ်ကိုသူကထွက်ခွင့်မပေးတာဘူးတခါတည်းတစ်နှစ်သုံးလေးခဏနဲ့ရေထားတဲ့အခါကျတော့ထွက်ခွင့်မပေးတဲ့အခါကျတော့ဒါအခုကခဏလေးလောက်တာမို့အကယ်၍ဒါတရက်နှစ်ရက်ဒါအခုပြောသလိုတခါတည်း ဒီနေ့ကုန်ထိုင်လိုက်မှတ်လိုက်ကျန်တဲ့ချိန်ဈေးညံလေးကြွားမှတ်လိုက်နေဆိုအဲခဏလေးတမာတိတက်သွားဒီကဏနာနီးကအဲ့ဒီရသွားလို့ဘုပြောသလိုပဲသူ့ရဲ့ဒီနမိတ်တွေရသွားပြီဆိုရင်ဒီဥပ္ပစာရတမာတိဆိုတော့ဒီပฏิပါကနမိတ်နဲ့ဥပ္ပစာရတမာတိကစင်တူရိုးမားလို့ဆရာတော်ဖျားကြီးတယ်အဲ့လိုဖွင့်တာပါပဲသူကဒီပฏิပါကနမိတ်ဆိုတာဒီနမိတ်၃ခုမှာအမြင့်ဆုံးအဆင့်ရောက်လာပြီဆိုလို့ရှိရင် ဟိုဘက်ကိုဇာနာကူးတော့မယ်ဆိုတော့အဲအဲ့ဒီဇာနာကူးကာနာနိအဲ့ဒီဒီနမိတ်ကိုဥပ္ပစာရတမာရီလို့ခေါ်လိုက်တာ哦အဲ့တော့ဒီဥပ္ပစာရနဲ့ပฏิဝါကနမိတ်နေရခတ်ဆင်သင်မယ်သူအဲ့ဒီ level ရောက်သွားပြီဆိုရင်အဲ့ဒီနမိတ်ကိုစိုက်ပြီးကြည်နေတာအဲ့လိုနမိတ်ကိုကြည်ပြီးစိတ်ကိုနမိတ်ထဲမှာပဲထားလိုက်ပြီးတော့ဘေးကို မထွက်အောင်ထားရတာအဲ့ဒီ လောက်တဲ့လမ်းကြောင်းကြအဲ့တမာရိကဒီတိုင်းတာမန်တော့အရန်ခက်တယ်လို့ထင်တကယ်တမ်းကျော်သူကအဲ့ level ရောက်သွားပြီဆိုရင်အဲ့ဒီတမာတိဒါအဲ့စိတ်ကအဲ့နမိတ်ထဲမှာအဲ့လိုလေးနေရတာပေါ့ချမ်းသာလာအေးပြီးတော့ကြည်ပြီးတော့တခါတည်းအရန်ချမ်းသာတယ်ဟာဒီကြောင့်မို့ဇန်ချမ်းသာလို့ပြောတာဒါဟိုခုပြောသလိုနော်ဒီဤဇန်တရားတွေကိုရသွားပြီဆိုတော့ချမ်းသာဟာဒါကြောင့်မို့ လူချမ်းသာနတ်ချမ်းသာဒီထက်ဇန်ချမ်းသာပိုးတာတယ်လို့ရသော်ဘုရားအဲ့လိုပြောတာသူ့ရဲ့ဒီချမ်းသာမှုဟာဒီနမိတ်ကနေပြီးတော့အဲ့လိုနဲ့တက်ပြီးတော့ဇန်နေရအောင်လုပ်ပြီးဆိုရင်တခါတည်းခုပြောသလို3နာရီ4နာရီ5နာရီဒီတည်းကစိတ်ကိုထွက်မှမထွက်တော့အောင်ထားနိုင်သွားတာတချို့တလေဆိုရင်ဒါပထမဇန်ဒုတိယဇန်တတိယစတုထဇန်ဆိုရင်9ရက်လောက်ထိတော့နေတာလေ9ရက်လောက်ထိကိုစိတ်ကိုဒီကနေဘဲမှမသွားအောင်ထားနိုင်တော့အဲ့ဒီချမ်းသာဟာဒါကြောင့်မို့ လူချမ်းသာတဲ့နတ်ချမ်းသာတာတယ်နတ်ချမ်းသာတဲ့အဲခုပြောတဲ့အဲဇန်ချမ်းသာပို့ပြီးတော့တာတယ်လူနတ်ချမ်းသာတွေတဲ့နော်အဲ့လိုချမ်းသာမျိုးမျိုးအဲ့ဒါတွေကိုရစီနိုင်တာပေါ့ဒါအဲ့ဒီဝင်လေထွက်လေနမိတ်ကိုယူပြီးတော့တဲ့ဇန်လေးပါးတို့ကို ဖြစ်စေထိုယဟန်သည်ဇာမထ၍ဝင်လေထွက်လေကိုတော်၎င်းဇန်အင်္ဂါတို့ကိုတော်၎င်းသိသိဤတဲ့ဇန်အင်္ဂါတွေသိသိထိုယဟန်သည်ဤသို့ဆင်ញဤ ဝင်လေထွက်လေသည်ကရသကာယကိုမှီ၍ဖြစ်၏ကရသကာယဟုသည်မဟာဘုတ်ဥပါဒာယုတ်တို့ပေသည်မဟာဘုတ်နဲ့ဥပါဒာယုတ်တွေကိုကရသကာယလို့ခေါ်တာပါတဲ့ထိုယုတ်တို့ကိုအာယုံပြုသောဖတ်တာစာသောတရားသည်ကနံတရားတို့ပေသည်ယုတ်ကိုအာယုံပြုတာကနံဒါမဟာဘုတ်၄ပါးနဲ့ဥပါဒာယုတ်တွေကဒါယုတ်တရားဤယုတ်နံမှတပါအခြားပုဂ္ဂိုလ်တ attva ဟူ၍မရှိ ဤသို့ယုံမှားမှုကိုလွန်မြောက်ပြီးနောက်နာယုတ်တို့ကိုလက္ခဏာ၃ပါးတင်ကဝိပဿနာပွားလာတော့အစဉ်တိုင်းအရဟတဖို့တို့ရောက်လေ၏တဲ့ဒါကတော့သူကဦးဇင်းတို့ဟိုဇန်ကနေမှကူးသွားတဲ့လမ်းကြောင်းကိုပြပေးတာပါသူကအခုပြောသလိုပဲဝင်လေထွက်လေတွေကိုမှတ်တယ်ပွားများတယ်ပွားများရင်းနဲ့အခုပြောတဲ့နမိတ်တွေရမယ်အဲ့ဒီနမိတ်သုံးဏရပြီဆိုရင်အဲ့ဒီနမိတ်แท้နမိတ်မှာ စိတ်ကိုတီအောင်ထားပြီးတော့သူကပထမဇန်ကိုရအောင်လုပ်မယ်ဒုတိယဇန်ရအောင်လုပ်မယ်တတိယဇန်ရအောင်လုပ်မယ်စတုထဇန်ရအောင်လုပ်မယ်အဲ့ဒီဇန်တွေရပြီဆိုတဲ့အခါကျမှဒီယုတ်တရားနဲ့နံတရားပေါ်မှာ तू ကနှလုံးသွင်းဆင်ញင်တာတဲ့ဒီယုတ်တရားဆိုတာလည်းပဲအပုဂ္ဂိုလ်တ attva ဆိုတာမရှိဘူးအတ္တကောင်ဇီဝကောင်ဆိုတာမရှိဘူးဒီနံထဲမှာလည်းပုဂ္ဂိုလ်တ attva အတ္တဇီဝမရှိဘူးတကယ်တမ်းကတော့ ပုဂ္ဂိုလ်တ attva အတ္တဇီဝမရှိဘူးအဲ့ဒီမရှိတဲ့ဟာရဲ့အပေါ်မှာနော်ပုဂ္ဂိုလ်တ attva လို့ယုံမှားနေတာနော်ဒီထဲမှာအတ္တလေးရှိတယ်ဝိညာဉ်ကောင်းလေးရှိတယ်တဘွားပြီးတဘွားဒါလေးအကူးနေတယ်ပြေးနေတယ်သွားနေတယ်အမျိုးမျိုးထင်မြင်ယူဆနေတာဒီဟာတကယ်တမ်းအခုလက္ခဏာကြီး၃ပါးနဲ့တင်ပြီးတော့ဆင်ញင်သုံးသပ်လိုက်တဲ့အခါကျတော့ဒီယုတ်တရားတွေကလည်းမမြဲတဲ့အနိစ္စဆင်းရဲတဲ့ဒုက္ခအဆိုးများတဲ့အနတ္တကိုပဲသွားတွေ့တယ် နံတရားတွေထဲမှာလည်းအနိစ္စဒုက္ခအနတ္တဒါပဲသွားတွေ့တယ်ဒီယုတ်ဓမ္မနန္ဓမ္မတရားတွေဟာတကယ်တမ်းကတော့ဘာမှမြဲတာတည်ရနာခိုင်ခန့်တာဆိုတာမရှိဘူးအတ္တဇီဝပုဂ္ဂိုလ်တ attva ဆိုတာမရှိဘူးအဲ့ဒီလိုအမှန်မြင်ပြီးတော့တဲ့ယုံနံတို့မှာလက္ခဏာ၃ပါးအစဉ်ပွားပြီးတော့အရဟတဘုံတို့ရောက်ပါတယ်တဲ့ဒါအခုအာနာပါနာကနေမှနမိတ်တွေရပြီးတော့ဇာန်လန်းကိုပြီးအဲ့ဒီကနေမှ ဒီယုံနံပေါ်မှာလက္ခဏာကြီး၃ပါးတင်ပြီးတော့မက်ဖို့ကူးတဲ့လမ်းကိုသူကပြတာပါလေဒီဆရာတော်ဘုရားကြီးဝိပဿနာသို့တက်ဖို့လုပ်ငန်းစဉ်အခြေခံများတဲ့ဒါလေဒီဆရာတော်ဘုရားကြီးအာနာပါနဒီပဏီမှာ ပြတာကတော့ဤသုတ်တံပါဠိတော်အထာကထာတို့၌ကအာနာပါနအပနာဇံ၄ပါးကိုယာပြီးမှဤစတုထအစီအစဉ်ကို တက်၍အာထုမှုကို ပြကုန်၏ဤကဲ့သို့တတ်နိုင်ပါမူအထွတ်ထိပ်ဖြစ်၍ဤကဲ့သို့ မတတ်နိုင်ပါမူကားတဲ့ဒါကစောစောကပြောလိုက်တာကဒါကသုတ်တံပါဠိတော်မှာလာတဲ့ဟာဒီအထာကထာလာတာကိုပြတာတဲ့သုတ်တံတို့ပါဠိတော်တို့အထာကထာတို့ပြတာကသူကစတုထဇန်တိရပြီးမှသာလေဝိပဿနာကူးသွားတာကိုပြတာပါတဲ့ဒါပေမဲ့လေဒီဆရာတော်ဘုရားကြီးပြတာကတော့အဲ့လိုမဟုတ်ဘူးလေဒီဆရာတော်ကြီးကတော့အထုတ်လို့ရနိုင်တဲ့ဟာက တတိယဇံမှာလည်းအဲ့ဒီစတုထဇံကနေလည်းရတယ်တတိယဇံကနေလည်းဝိပဿနာကုလို့ရတယ်ဒုတိယဇံကလည်းဝိပဿနာကုလို့ရတယ်ပထမဇံကလည်းဝိပဿနာကုလို့ရတယ်အပနာတို့မဆိုင်ရောက်နေမှုဥပစာရမှာလည်းတိုက်ရောက်ရရပါသူအပနာဆိုဇံဇံကိုမရသေးတောင်မှဇံရရှိရဥပစာရတမာရိယနေလဲဝိပဿနာဘက်ကိုကူးလို့ရပါတယ်တဲ့အနုဘန္ဒနာအခန်းမှာလဲတက်လို့ရပါတယ် အဲထိုးထိုးအီအီလှုပ်ရှားပြေးလွှားသောစိတ်ဤငြိမ်းချင်းသို့ရောက်ပြေးသောကဏနာနိအခမ်းမှာလဲဝိပဿနာလို့တက်လို့ရပါ၏လို့အာတာပါဏဒီပနီ စာမျက်နှာ435 436မှာအဲ့လိုဖွင့်ထားပါတယ်တဲ့ဒါကတော့လေဒီဆရာတော်ကြီးကတော့အခုဝင်လေထွက်လေ1နှစ်3လေးရေရေပြီးတော့စိတ်လေးနည်းနည်းငြိမ်ဝိပဿနာရှုအဲ့လိုလဲရှုလို့ရတယ်ဒါဆရာတော်ကြီးဆိုလိုချင်တဲ့ ဟာကနော်ကဏနာနီးနဲ့စိတ်ကိုတည်ငြိမ်အောင်လုပ်စိတ်ကိုတည်ငြိမ်အောင်လုပ်ပြီးတဲ့အခါကျတော့မှစိတ်လေးတည်ငြိမ်ပြီဆိုလို့ရှိရင်ဝိပဿနာဘက်ကိုပြန်ပြီးတော့ကုရှုအဲ့ဒီနီးလဲရတယ်အနုဘာနနာနီးခါတဲ့အတိုတွေအရှိတွေအဲ့ဒါတွေအကုန်လုံးသိအောင်လုပ်เนาะအဲ့လိုလေးတွေနဲ့လုပ်ပြီးတော့ဟောရှေ့မှာဝိပဿနာဘက်ကိုကူးမဲ့ဆိုလဲရတယ်အဲအဲ့ဒီကနေမှအခုပြောတဲ့နမိတ်တွေ အေနမိတ်တွေရပြီးတော့ဥပ္ပစာရသမာဓိပေါ့နော်အဲ့လိုဇံတော့မရသေးဘူးပေါ့အဲ့ဒီအစဉ်ကနေမှဝိပဿနာ ကုမယ်ဆိုလဲရပါတယ်လို့ဒါကတော့လေရီဆရာတော်ဘုရားကြီးကဝိပဿနာရှုမဲ့နေရာမှာစောတော်ကတုတ်တန်နဲ့အထကထာကပြတာကတော့စတုထသံရမလို့သူကပြလိုက်တာဆိုတော့စတုထသံရမဆိုရင်တော့ဦးဇင်းတို့တရားဓမ္မတွေတခါမှရှုရမှာမဟုတ်ဘူးဝိပဿနာနော်စတုထသံရမဆိုရင်တော့အဲ့ဒါကြောင့်မို့လေဒီဆရာတော်ကြီးရတာကိုပြန်ဖွင့်ပြတာ နော်အဲ့လိုရလို့မဟုတ်ပါဘူးဒါကတော့ဟိုကတော့အကောင်းဆုံးကိုပြတာပါတဲ့စတုထဇံရပြီးမှဆိုရင်တော့သူကသူ့ရဲ့တမာရီကအရာအကောင်းသွားပြီ။အဲ့ဒီလောက်အကောင်းတဲ့တမာတိနဲ့ဝိပဿနာရှုတဲ့ပုဂ္ဂိုလ်ဆိုတော့သူတို့ကမက်ဖို့ကရဖို့ရအခွင့်ရအခွင့်လန်းကအရန်အကောင်းသွားပြီပေါ့နော်အဓိကတော့တမာတိပြည့်စုံနေလို့ပေါ့။အော်အဲ့တော့ဒီလိုသတုဋ္ဌဆံရမှသာလျှင်ဆိုရင်တော့အဲ့လိုမဟုတ်ပါဘူး။တခါဒီလေဒီဆရာတော်ကြီးရဲ့ ကျမ်းစာတစ်ခုထဲမှာဆိုရင် ရှင်းတောင်ပြထားတယ်ဆရာတော်ကြီးကဒီအခုလိုစတုထဇန်ကြီးရပြီးမှအထုတ်တဲ့ပုံကိုနိဗ္ဗာန်တယောက်နေမယ်ဒီဘက်ကအခုဝိပဿနာယာနိကတက်တက်ရှုစတုထဇန်ကြီးဘာဇန်ကြီးမှလည်းမရဘဲနဲ့ဝိပဿနာရှုပြီးနိဗ္ဗာန်ဝင်တဲ့ပုံကတက်တော့ဒီဘက်ကအခုလိုစတုထဇန်ကြီးရပြီးနိဗ္ဗာန်ဝင်တဲ့ပုံကတယောက်ကဲကျွတ်တန်းဝင်တဲ့ပုံကဒီကတယောက် လာခဲ့သွားနိဗ္ဗာန်ဝင်ပြီဒီကတသောနိဗ္ဗာန်ဝင်ပြီဆိုရင်ဒီကတယောက်ကတာကုန်းကုတ်သွားမယ်တဲ့ဒီဘက်ကတသောတသောကမကုန်ဘူးတဲ့ဒါလေဒီဆရာတော်ကြီးပေးတဲ့ဥပမာဆိုလိုချင်တာကဒကာဒကမတွေတာဝတိမှာ လူဦးရေခုနှစ်ဂရေမှာ၅ဂရေဟာ အရိယာတဲ့ကဲ၅ဂရေလောက်ပုံကိုယ်တွေဟာအရိယာလို့စာရီထဲမှာအဲ့ဒါမျိုးတွေပြထားတဲ့အခါကျတော့ အဲ့ဒီငါးကလေးလောက်ရှိတဲ့အိမ်မှာနေတဲ့လူတွေကဒီဇန်လန်းနဲ့သွားတဲ့လူတွေမဟုတ်ဘူးဇန်လန်းသွားတဲ့ပုံကနည်းနည်းပဲရှိတယ်ဒီလူတွေထဲမှာနော်နည်းနည်းပဲရှိတယ်ဘာလို့လဲဆိုတော့အိမ်မှာနေရင်းနဲ့ဒီပထမတန်ဒုတိယတန်တတိယတန်စတုထတန်တွေရအောင်ပွားဖို့မှသိမှမလွယ်ဒါပေမဲ့သူတို့ကဘာနဲ့သွားလဲဝိပဿနာယာနိကတက်တက်နဲ့သွားတာအဲ့မှာထမင်းချက်ရင်းနဲ့ဟင်းချက်ရင်းနဲ့ကစုံရွက်တွေကြော်တွေရင်းနဲ့အခုအဲ့ဒါမျိုးနဲ့ तू က အာဒီတတိကိုခန္ဓာကိုယ်မှာကပ်ပြီးတော့ရှူရင်းနဲ့တရားဖို့တရားကိုသူကရအောင်လုပ်သွားကြတာအဲ့ဒါကြောင့်မို့လဲဒီဆရာတို့အဲ့ဥပမာနှစ်ခုကိုပေးတာဒီလိုဇန်တရားတွေစတုထဇန်တွေအဲ့ဒါမျိုးဆိုအထူးအဖြင့်ဒီဟာတွေကတောထွက်ပြီးတော့အထုတ်နိုင်တဲ့ယဟန်တွေမှာတရားကိုမြတ်စွာဘုရားတောထဲသွားတောင်ထဲသွားတခါတစ်ပင်ရင်းနေစိတ်ငြိမ်ရအရက်ကိုရှာရှာပြီးမှမင်းတို့ဒီတမာတိကိုရအောင်ထူထောင်မြတ်စွာဘုရားအဲ့လိုမိန့်တာအိမ်မှာနေတဲ့မိသားစုရဲ့စာဝတ်နေရေးလူမှုရေးအရေးပေါင်းများစွာနဲ့ကြတော့ အဲ့ဒီစနုဒ္ဒဇာလမ်းကိုအဲ့ဘက်လမ်းတွေကိုတတ်ဖို့မလွယ်ဘူးမလွယ်ဘူးဆိုတော့သူတို့ကဒီဘက်ကနေမှအခုပြောသလိုပဲဝိပဿနာယာနိကနဲ့စိတ်ကိုတမာရီလေးတီအောင်လုပ်ပြီးတဲ့အခါကျရုပ်တရားတွေနံတရားတွေကိုဟိုဖြစ်တာတွေပြက်တာတွေကိုမြင်အောင်ရှုအဲ့ဒီဖြစ်ပျက်တွေမြင်ပြီးတော့မှ သောတာပန်တွေဖြစ်ပြီးတော့ဒါနိဗ္ဗာန်ကိုကူးသွားတဲ့အဆင့်တွေရောက်မွန်မြတ်စွာဘုရားလက်ထက်ကရှင်အနန္ဒာလျှောက်တယ်မြတ်စွာဘုရားအာဒီမျိုးကပုံကိုယ်တွေဘယ်ပုံကိုယ်တွေကများ အာသေပြီးဘယ်ရောက်ကုန်ပြီလဲရသော်ဘုရားတော့အဲလူဟိုတကြိတ်ဆိုရင်12ရောက်ပေါ့နော်အဲ့မှာဒီမှာဆိုတော့တကြိတ်သောပုဂ္ဂိုလ်တွေအနာဂံတည်တယ်အဲတထောင်သောပုဂ္ဂိုလ်တွေကတော့သောတာပန်တည်တယ်အမျိုးမျိုးမြတ်စွာဘုရားရွာတွေရွာတွေမှာရှင်အနန္ဒာမေးလို့ဘယ်မျိုးဘယ်ရွာတော့လူပေါင်းဘလောက်အခုအနာဂံတည်ပြီးတော့တည်တဲ့အခါဗြဟ္မဘုံတက်သွားကြပြီဒါဘုရားရှင်ရဲ့တတ်တော်ထင်ရှားရှိတဲ့အချိန်ကာလမှာ သူကသူတက်တက်သွားကြတဲ့ဟာတွေကိုမြတ်စွာဘုရားအကုန်ပြောပြတာအဲ့တော့ပြောပြတော့အဲ့ဒီပုံကိုယ်တွေအကုန်လုံးဟိုဒီလိုအဝါလားဆိုတော့မဟုတ်ဘူးအဲ့ဒါကိုတချို့တလေယဟန္တာဖြစ်တယ်အဲ့ဒါကိုဇံအစေမကတဖြင့်6တွေ့သောယဟန္တာလို့ပြောတာအဲ့ဒါကသူကဒုက္ခဝိပဿနာဇံမပါပဲနဲ့မက်ဖို့ကိုရသွားတဲ့ပုဂ္ဂိုလ်ဆိုလိုတာဥပမာစက္ခုပါဠိမထေရ ရှင်စကုပါဠမထေတို့ကသူတို့ကဇမ်းမရဘူးဒီဝါရင်းသုံးလလုံးကိုတခါတည်းတမာရီမွေးမွေးပြီးတော့တခါတည်းခန္ဓာကိုယ်မှာယုံနံဖြစ်ပြက်ကိုသူကဒလဇက်သူကချုပ်ပြီးတော့ဝါရင်းသုံးလကျင့်ရင်းနဲ့သူကတခါတည်းသွားရထိုင်လျှောင်းဆိုတဲ့ဧရိယာဘု၄ပါးမှာကဲမလျှောင်းတော့ဘူးဆိုပြီးတော့တခါတည်းအဲကျန်တဲ့ဧရိယာဘု၃ပါးနဲ့ပြောရရင်တော့ထိုင်ရင်းအိတ်တာပေါ့အိပ်ပြီးတော့အိပ်ပြီးဆိုရင်လည်းထိုင်ရင်းနဲ့ပဲအိတ်တာ ဒါအဲ့ဒါမျိုးဟိုလောက်တာဒါလည်းလောက်ကြည့်တော့အလေးကျင့်ပဲအလေးကျင့်ပဲဥစဉ်လဲဟိုဘဝမှာဥစဉ်အမျိုးမျိုးအဲ့ဒါကြီးစမ်းသပ်ကြည့်တာဟိုလောက်ကြည့်တယ်လောက်ကြည့်တဲ့အခါကျတော့ဘလောက်ပဲနည်းနည်းအဝါဖြစ်တယ်လဲဆိုတော့၃ရက်ပဲခက်တယ်၃ရက်လောက်ပဲအဲ့၃ရက်လောက်ကကြတော့ဒီလက်အိတ်နေကြပုံကိုတယောက်ဟာလက်မအိတ်ရတဲ့အခါကျလူကတော်တော်ကတိကောင်ဖြစ်တယ်ဒါပေမဲ့အဲ့တော့၃ရက်လောက် နေပြီးတဲ့အခါကျဟိုဘက်ကျတော့အသားကျသွားတာဟာငါတစ်သလုံးနေလေရပါလားဆိုဖြစ်သွားတာပဲဒါဒါအခုမထေမြတ်ကြီးတွေရှေ့ကဥသိန်းလောကလည်းအဲ့လိုသဘောကျတာပေါ့နော်ရှေ့ကမထေမြတ်ကြီးတွေဟာရှင်သာရိပုတ္တရာတော့နှစ်ပေါင်းဘလောက်အရှင်မကတ္တဗာကြီးကနှစ်ပေါင်းဘလောက်သူတို့မလျောင်းမနဲ့သူတို့ကြင့်သွားကြတာလေအဲ့ဒါမျိုးကြင့်သွားကြတဲ့ခါကျတော့အော်ဒီလိုမလျောင်းမနဲ့ဒီလိုလုပ်တယ်ဆိုရင်ဒီဟာဒီနေလို့ ဘလို့နေတယ်ကိုလည်းသာသနာတွင်းမှာကြင့်ကြည့်မယ်ဆိုကြင့်ကြည့်တော့၃ရက်လောက်ပါပဲ၃ရက်လောက်တော့နေရခက်တယ်ထိုင်ရခက်တယ်အဲအိတ်ရှင်နဲ့လှဲပြီးတော့ပြက်လှဲအိတ်ရှင်နဲ့အမျိုးမျိုးအဲ၃ရက်လောက်ကြော်သွားဟိုဘက်ကြော်ရသွားတာဒါလဲကြင့်ရင်ကြင့်လို့ရအောင်ပြောတာပေါ့၃ရက်လောက်တော့ဒုက္ခခံရပါပေါ့နော်၃ရက်လောက်တော့ဒုက္ခခံပြီးဟိုဘက်ကြရင်တော့အဲ့ဒါရတယ်မိဘနဲ့ဒီတိုင်းနေအဲ့ဒါအိတ်ထိုင်ရင်နဲ့အိတ်ဓာတ်သွားတော့ပေါ့နော်အဲ့ကြောင့်ထိုင်ရင်နဲ့အိတ်ဓာတ်သွားတော့ ထိုင်ရင်ပဲအိတ်တာဆိုအကျင့်နေကျင့်လို့ရအောင်သုံးရက်ပဲအလုံးစုံခဲရင်ရင်အဲ့မျိုးဖြစ်တယ်အဲ့ကြောင့်မို့ဒါကအဲဒုက္ခဝိပဿနာနေနဲ့အဲသွားတဲ့ပုံကိုဆိုရင်ဇံမပါပဲနဲ့ယ ahanan ဖြစ်တာပေါ့အဲ့လိုပုံကိုမျိုးကအခုပြောသလိုမြေချိုးမိုးပြန်တာတွေမရဘူးပေါ့သူသူအဲ့အဲ့အပိုင်းနေပေါ့နော်အဲအဲ့လိုပုံကိုမျိုးဟိုကလုပ်တဲ့ဟာတွေ ကဲဒါကနောက်ပြီးတော့အဲ့ဒါဆိုတော့ဒီနေရာမှာအဓိကပြောချင်တာကတော့လယ်ရီဆရာတော်ဘုရားရဲ့အာဘော်အရာဆိုရင်တော့ဦးဇင်းတို့ကဏနာနီးရေတွက်ရာနေလဲဟိုဝိပဿနာတွေရှုလို့ရပါတယ်ဆရာတော်ကြီးကတော့အဲ့ဒါတွေအကုန်ပြဟိုကအထာကထာနဲ့တုတ်တန်ကပြတဲ့နီးကတော့စတုဒ္ဓတန်ရပြီးမှဝိပဿနာရှုလို့ရတယ်လို့ပြတာပါတဲ့နော်ဗဟိတဝါကာယေပြင်ပ၌ဖြစ်သော သူတစ်ပါး၏ဝင်သက်ထွက်သက်ဟူသည်တဲ့ မိမိဝင်သက်ထွက်သက်ကိုရှုမှတ်၍သဘောမှန်ကိုသိရသောအခါသူတော်တန်တန်၌ရှူရှိုက်နေသည်မှာလည်းဤသဘောမျိုးပင်ဟုဆင်ခြင်မိ၏တဲ့ဤသို့ဆင်ခြင်သည်ကိုပင်သူတော်တန်တန်ရုပ်အပေါင်း၌ရှုမြင်သည်ဟုဆိုလိုသည်တဲ့သူတော်ရှူရှိုက်နေသည်ကိုတမင်ကြည့်၍၎င်းစဉ်းစား၍၎င်းရှူရန်ညွှန်ပြထားသည်ကမဟုတ်ပေတဲ့ဓမ္မစီဆရာတော်ဘုရားကြီးကဗဟိတဝါကယေ ကာယ ानु ပတိဝိရိကိုယ့်ရဲ့တန်တာမှာလည်းရှုရမယ်ပြင်ပမှာလည်းရှုရမယ်လို့စာကအဲ့လိုပြထားတယ်တဲ့ဒါဝင်သက်ထွက်သက်ကိုအဲ့လိုရှုရမယ်ဆိုတော့အဲသူများရှူရာယူဘေးကနေတော့ငုတ်တုတ်ထိုင်ကြည့်နေတာဆိုလိုတာမဟုတ်ပါဘူးတဲ့နော်ဟာဒါပြင်ပမှာရှူရမယ်ဆိုတော့ဘေးကလူသူ့အတူအသက်ရှူတာသွားပြီးငုတ်တုတ်ထိုင်ကြည့်နေတာမဟုတ်ဘူးတဲ့နော်ဩငါဒီလိုရှူတယ်လို့ပဲကျန်တဲ့လူလည်းဒီလိုရှူတယ်လို့ အဲ့လိုနှလုံးသွင်းရမှာတဲ့အဲ့ဒါဒီပင်လျင်အဲ့ဒါဗဟိတဝါကာယကာနုပတရိဝိယတိဆိုတဲ့ဟာမျိုးအဖွင့်ကအဲ့ဒါမျိုးပါတဲ့တိဃာရဲ့သုံးသက်ချက်ကြတော့သူတစ်ပါးတန်တန်၌ထွက်သက်ဝင်သက်ကို ရှုဤဟူသော ပါဠိကို သုံးသက်ခြင်းအစဉ်အလှည့်ရောက်လာသဖြင့်ထက်ပြထားခြင်းမျှသာဖြစ်၏အမှန်အဖြစ်တမထားခြင်းသူအားသူတစ်ပါးဤဝင်သက်ထွက်သက်ကို ရှုလျင်နမိတ်မြပင်မထင်နိုင်ပေတဲ့ ခုတီကာကသုံးသပ်ထားသည်တဲ့ဒါကတီကာရဲ့သုံးသပ်ချက်ကတော့ဒါကတာမန်အဖြစ်နာထည့်ပြထားတာပါတဲ့ကိုဟာကိုရှုတာမဟုတ်ဘဲနဲ့သူတစ်ပါးရှုတာဟိုတာသွားပြီးဘေးကနေငုတ်တုတ်ထိုင်ခြင်းနမိတ်တော်မှမထင်နိုင်ပါဘူးတဲ့ဒါသောသောအဘောဟာကမဟာစီဆရာတော်ဘုရားရဲ့သုံးသပ်ချက်အော်ငါတို့ဒီလိုရှုနေသလိုသူတစ်ပါးလည်းဒီလိုရှုတာပါပဲဒါတော့ပဲသုံးသပ်ဖို့ပါပဲတဲ့သူများရှုတာကြီးကိုဗဟိတ အာဗိဓာဝါကာယေဆိုပြီးတော့ဟောသူများရှူတာကိုအကုန်လိုက်ကြည့်ရမယ်လို့မဆိုလိုပါဘူးတဲ့ဒါအထာကထာနဲ့ဟိုဟာတို့ရဲ့ဒီဝင်လေထွက်လေနဲ့ပတ်သက်တဲ့ဟာကိုပြခြင်းပါညာတင်စညာနင်စဥပတော်ဝိပတ္တိသိစရာအာယုံကိုလည်းရှုဤတည်သောအရှုဉဏ်ကိုအရှုဉဏ်ကိုလည်းရှုဤဆိုထားပေသည်ဒါ ဗာမောက္ခရုပ်ဆရာတော်ဘုရားကြီးတတိပရဏသူအနှစ်ချုပ်ထဲမှာပြတယ်ဟာပါတဲ့ဝင်လေထွက်လေဖြစ်ကြောင်းသုံးပါဖားဖို့ဤကိုယ်တယ်၎င်းဤနှုတ်သည်ပြောင်းဆွဲမှုဟူသောဤကြောင်းသုံးပါကြောင့်ဖားဖို့မှလေသည် အစဉ်စဉ်မပြတ်ဖြစ်နေတကဲ့သို့ဝမ်းပိုက်စာသောကိုနှာခေါင်းပေါက်စိတ်ဟူသောဤအကြောင်းသုံးပါကြောင့်ယောဂီဤကိုယ်၌ ဝင်လေထွက်လေရုပ်ပေါင်းသည်အစင်းတင်ဖြစ်ပေါ်လျက်ရှိ၏တဲ့ဝင်လေထွက်လေဟာဖားဖို့ကြီးနဲ့ဥပမာပေးတာဟိုဖားဖို့ဆိုတာအာသူ့ရဲ့ဖားဖို့ရဲ့ကိုယ်တည်းကြီးရှိတယ်နောက်ပြီးတော့အဲ့ဒီမှာရှိရခေါင်းနှုတ်သီးရှိတယ်နောက်ပြီးတော့ဆွဲတယ်ဆိုတော့အဲဆွဲမှုဆိုတဲ့အကြောင်းကြီးအဲ့ဒီသုံးပါးကြောင့်အစင်းတင်ဖားဖို့မှာလေသည်အစင်းတင်မပြတ်အဲ့မှာရှူးရှူးရှူးရှူးနဲ့ဖားဖို့ရဲ့လေကမပြတ်ဖြစ်နေသလိုတဲ့ ဦးဇင်းတို့ဒီမှာ1 byte စတဲ့ခန္ဓာကိုယ်ကြီးရှိရတယ်နော်နောက်ပြီးတော့နှာခေါင်းပေါက်ရှိရတယ်1 byte စတဲ့ခန္ဓာကိုယ်ရဲ့နှာခေါင်းပေါက်ရဲ့နောက်ပြီးတော့စိတ်တယ်နော်အာဦးဇင်းတို့လေးရှူတယ်ထုတ်တယ်ဆိုတာရှူခြင်းသိရှိုက်ခြင်းသိရှိလို့ထုတ်နေတာနော်အဲ့စိတ်မရှိရင်မရတော့ဘူးစိတ်မရှိရင်သေပြီနော်အဲဦးဇင်းတို့ကိုကိုယ့်အကိုသိကျင်လို့ရှိရင်အသာလေးမရှူဘဲနဲ့ခဏထားကြည့် မရှိဘဲနဲ့ခဏထားကြည့်တဲ့အခါကျတော့ဘာဖြစ်လာလဲလေးကရှူကျင်တယ်ဆိုတဲ့စိတ်ကအရင်ဆုံးထွက်လာတာအဲ့ဒါတခါမှနိုင်ငံသားတွေအဲ့ဒါပေးလို့အာဆရာတော်အတ္တကိလမတာပြောင်းလုပ်နေပါတယ်ပြောတယ်လို့မဟုတ်ပါဘူးမင်းတို့ငါအကြာကြီးထားခိုင်းတာမဟုတ်ပါဘူးလို့ပြောရတယ်စိတ်ရဲ့သဘာဝကိုသိစေခြင်းလို့ဦးဇင်းကသူတို့ရှင်းပြတာဒီစိတ်ရဲ့သဘာဝနှာသီးဝါမှာလေလေအဲ့လိုလေး ရှူခြင်းစိတ်ဆိုတာကိုသိခြင်းလို့ရှိရင်အသာလေးခဏထားကြည့်လို့ထားကြည့်လိုက်လို့ရှိရင်လေကမရှူရရင်ရှူခြင်းတယ်ဆိုတဲ့စိတ်ကတော့ပေါ်လာအဲ့ဒီကြတော့မှလေကိုရှူရတယ်အခါထုတ်ခြင်းတယ်ဆိုတဲ့စိတ်လေးပေါ်လာရှူခြင်းတယ်ဆိုတဲ့စိတ်လေးပေါ်လာအဲ့ဒါလေးကိုပြောတာအဲ့ဒီ1 byte စားတော့ကိုရှိရမယ်နှာခေါင်းပေါက်ရှိရမယ်အဲ့ဒီစိတ်ဟူသောအကြောင်းတရားရှိရမယ်ဤအကြောင်း၃ပါးကြောင့်ယောဂီကို၌ ဝင်လေထွက်လေရုပ်ပေါင်းသည်အစစ်အသင်ဖြစ်ပေါ်လျက်ရှိ၏တဲ့နော်သမုဒိယဓမ္မာနုပတ္တိဖြစ်ကြောင်းကိုရှုနေဤဟူသည်တဲ့ယောဂီသည်ဝင်လေထွက်လေကိုရှုမှတ်ရင်းပင်ဤအကြောင်းသုံးပါးကြောင့်ဝင်လေထွက်လေဖြစ်နေသည်ဟုသဘောကျသိမြင်သွားလျင်ဖြစ်ကြောင်းကို ရှုနေသည်အဲ့ဒါသမုဒိယဓမ္မာနုပတ္တိလို့ခေါ်ပါတယ်တဲ့နော် ပြက်ကြောင်းနဲ့ဖြစ်ကြောင်းပြက်ပြက်ကြောင်းကိုရှုနေသူ အပြက်ကိုရှုနေသူ ဝေယဓမ္မာနုပတိဖားဖို့လည်းမရှိ၎င်းဤနှုတ်သည်လည်းမရှိဝင်လေထွက်အောင်ဆွဲမှုလည်းမရှိလျင်လေထွက်ခြင်းမရှိတကဲ့သို့ထို့တူပင်ဝမ်းမိုက်စားသောကိုယ်လည်းမရှိနှာခေါင်းလည်းမရှိစိတ်လည်းမရှိလျင်ဝင်လေထွက်လေပေါ်မလာတော့ပဲချုပ်ငိမ့်လေတော့ဤထို့ကြောင့်ကိုယ်နှာခေါင်းစိတ်တို့ဤမရှိခြင်းသည် ဝင်လေထွက်လေတို့ဤချုပ်ကြောင်းဝရဓမ္မပေတိထိုဟိုထိုထိုပြက်ကြောင်းသုံးပါးကိုသဘောကျသိမြင်နေသူသည်ဝရဓမ္မနုပတိမြည်ဤဒါကအပြက်ဆိုတာကိုပြောကျင်တာပါနော်အပြက်ဆိုတာကတကယ်ကိုမရှိဘူးနှာခေါင်းမရှိဘူးစိတ်မရှိဘူးဆိုရင်တော့ဝင်လေထွက်လေတို့လည်းဒါဖြစ်ပေါ်တရားအကြောင်းမရှိတော့ဘူးလို့အဲ့ဒါမျိုးသိရမယ်သမုဒယဓမ္မ ၅ပါးရုပ်ဖြစ်ကြောင်း၄ပါးနဲ့ဖြစ်မှုတစ်ပါးရုပ်ဖြစ်ကြောင်း၄ပါးဆိုတာဘာလဲဆိုတာအဝိဇ္ဇာရှိခြင်းတဏှာရှိခြင်းကံရှိခြင်းအာဟာရရှိခြင်းရုပ်တရားဖြစ်ဖို့ရာအတွက်အဝိဇ္ဇာတဏှာကံစားနေတဲ့အစာအာဟာရအဲ့ဒီတရား၄ပါးဟာရုပ်ဖြစ်ကြောင်းပဲတဲ့နော်ရုပ်ဤအတ္တအတ္တဖြစ်ပေါ်မှု ဖြစ်ပါတယ်တဲ့နိဗ္ဗတိလက္ခဏာဖြစ်မှုတစ်ပါးနော်အဲ့ဒါသမုဒယဓမ္မကို ပြောပြတာဝါယဓမ္မ၅ပါးရုပ်ပြက်ကြောင်း၄ပါးနှင့်ပြက်ခြင်းတစ်ပါးရုပ်ပြက်ကြောင်း၄ပါးအဝိဇ္ဇာကင်းခြင်းတဏှာကင်းခြင်းကံကင်းခြင်းအာဟာရမရှိခြင်းအဝိဇ္ဇာလည်းကုန်ပြီတဏှာလည်းကုန်ပြီကံလည်းကုန်ပြီအစာအာဟာရလည်းမရှိတော့ဘူးဆိုရင် ရုပ်တရားဟာပျက်စီးသွားပြီတဲ့ဖြစ်ပြက်ဖြစ်မှု ပြက်မှုပျောက်မှုတပါဖြစ်ပြီးသောတရားဤပျောက်ွယ်ကုံဆုံးသွားမှုဝိပရိနာမလက္ခဏာတဲ့နော်မာစီဆရာတော်ဘုရားကြီးက နာသီးပြားစာတော်ထိကိုက်ရာဌာန၌ဝင်လေထွက်လေကို အစင်းသင်ထိကိုက်လျက်တပိုင်းစီတပိုင်းစီအတိအသည့်ဖြစ်ပေါ်ဖြစ်ပေါ်လာသည်ကိုပိုင်းခြားပိုင်းခြားသိမြင်သောယောဂီသည်လည်းသမှုရိယဓမ္မာနုပတ္တိ ဖြစ်မှုသဘောကို ရှုမြင်သူဟိုဖြစ်ဖြစ်မှုသဘောကို ရှုမြင်သူမြည်သည်သာသည်တဲ့အနာသည်ပြစသည်ဌာန၌ထိခိုက်လျက်ထိခိုက်လျက်ရိတ်ကနေရိတ်ကလေးအစင်းနှင့်ပျောက်ပျောက်သွားသည်ကိုမှတ်နေစေမှာပင်သိမြင်နေသောယောဂီသည်လည်းဝေယဓမ္မာနုပတ္တိပြတ်မှုသဘောကိုရှုမြင်သူမြည်သူသာသည်တဲ့ဒါက မာဇီဆရာတော်ကြီးကတော့နှာသီးဝလေးနဲ့ကပ်ပြီးတော့သူ့ဟာသူရိတ်ကလေးရိတ်ကလေးအဲ့ဒီမှာထိခိုက်တဲ့ဟာလေးနှာသီးဝလေးလေးတိုးထီတယ်တိုးထီတဲ့လေးလေးကအပြီးပြက်သွားတယ်တခါတည်းပြန်ပြီးထွက်တယ်ထွက်တဲ့လေးလေးကပြန်ပြီးပြက်သွားတယ်အဲ့ဒါကိုသိနေရင်လည်းအဲ့ဒါဒီအေဝေယဓမ္မနုပတိဖြစ်ပါတယ်တဲ့ဒါလည်းဒီဆရာတော်ဘုရားကြီးကအဲ့လိုဖွင့်ပြတာအဋ္ဌိကာယောတိဝင်လေထွက်လေယုတ်ပေါင်းမြတာရှိဤဟူသည်တဲ့ အဆက်မပြတ်တတိကပ်၍ရှုမှတ်သောယောဂီဤညာ၌ဝင်လေထွက်လေရုပ်အပေါင်းသာလျင်ရှိ၏ဝါယောကာယရုပ်ပေါင်းသာလျင်ရှိထိုမှတပါသောဝင်လေထွက်လေကို ပြုတ်တတ်ပေးသည့်တတ္တဝါကောင် ပုဂ္ဂိုလ်ကောင် မိမယောက်ျားအတ္တကောင် အတ္တကောင်နှင့်ဆက်ဆက်နေသည့်အစိတ်အပိုင်းငါးကောင်ငါးကောင်နှင့်ဆက်ဆက်နေသည့်အစိတ်ပိုင်း တစုံတယောက်သောသူတစုံတယောက်သောသူနှင့်ဆက်ဆက်နေသည့်အစိတ်ပိုင်းဟူ၍မရှိကြတဲ့နော်အဆက်မပြတ်တတိကရရှုမှတ်နေတဲ့ယောဂီမှာဝင်လေထွက်လေဝါရောရုပ်အပေါင်းသာရှိတယ်အဲ့ဒီဝင်လေထွက်လေထဲမှာယောက်ျားမရှိဘူးမိန်းမမရှိဘူးငါကောင်ပုဂ္ဂိုလ်ကောင်အတ္တကောင်ဆိုတာမရှိဘူးလို့အဲ့ဒါမျိုးသိတာပြောတာပါနော် အဲ့လိုသိရမယ်ဤတားမြစ်ထားသောသဘုတ်တွင်နာအတ္တနိယနာမမနာကတ္တစီဟူသော သုံးဘုတ်သည် အတ္တနှင့်ဆိုင်သောအစိတ်ပိုင်းမရှိသည့်အဖြစ်ကိုပြ၏တဲ့ဒါကတော့အဓိကကတော့ဆိုလိုချင်တာကတော့နာသီဝါမှာဝင်လေထွက်လေမှတ်နေတဲ့ဒီဟာထဲမှာသူ့အတူဝင်လေထွက်လေဝါယောကာယရုပ်ပေါင်းတာလေးရှိတယ်နော်အဲ့ဒါမှာအတ္တမရှိဘူးဝင်တဲ့လေပေါ်မှာအတ္တဇီဝ ပုဂ္ဂိုလ်တ attva မဟုတ်ဘူးလို့အဲ့ဒါကိုသူကပြောကျင်တာပါအထက်ပါစကားရသည့်နောင်ယာဟိလိုင်းနဲ့အကျိုးတရားကိုပိုင်းခြားပြသောစကားဖြစ်၏အစင်စဉ်အားဖြင့်အတိညာတတိတရားတိုးပွားရာအထက်ပါစကားရသည့်နောင်ယာလာနေသည့်အကျိုးတရားပိုင်းခြားပြသောစကားဖြစ်၏အာယုန်၌ဆွဲဆွဲမြဲမြဲထင်ရှားလာသောထိုတတိသည်နောက်ထပ်အထက်၌ဝိပဿနာဉာဏ်များအစင်စဉ်ဖြစ်ပေါ်လာစေရန် နောက်ထပ်ထိုးထက်ဆူးရှထက်မြက်သောတတိတရားများတိုးပွားလာစေရအကျိုးငါဖြစ်သည်ယာဝတိဝညာနာမထာယပဋိသတိမထာမထာယအစင်းသိအဖြစ်အတိညာနဲ့အတိတရားတိုးပွားရန်ဆိုတာဒီတတိတွေအကောင်းလာလို့ရှိရင် နောက်ထပ်မတ်တွေညာနေဖို့တွေအကုန်လုံးရရှိနိုင်တယ်တဲ့နော်အနိတိတောသဝိဟရတိတဏှာဒိဋ္ဌိတို့ဖြင့်မိတွယ်၍မနေဟုသည်တဲ့ ပစ္စုပန်ထင်ရှားဖြစ်နေသောအာယုံကိုမရှုမိလေထိုအာယုံ၌နေဆာဒုက္ခအတ္တဟုထင်ကတဏှာဒိဋ္ဌိတို့ဖြစ်၏ယင်းတို့ဖြစ်နိုင်သည်ကိုပင်တဏှာဒိဋ္ဌိတို့ဖြင့်မိတွယ်နေသည်ဟုဆို၏ရှုမှတ်မိလျင်ကအနိစ္စဒုက္ခအနတ္တဟုရှင်းလင်းစွာသိအပ်ပြီးသောတရား၌ကတဏှာဒိဋ္ဌိတို့မဖြစ်နိုင်တော့ပြီထိုသို့မဖြစ်နိုင်တော့ဒီကိုပဲတဏှာဒိဋ္ဌိတို့ဖြင့်မိတွယ်မှုကင်းသည်ဟုဆိုသည်တရရိပ်နဲ့ဖြစ်ပြနေသောရုပ်ပေါင်းကို မျှတာတွေ့၍မမြဲဆင်းရဲအတ္တကောမဟုတ်ဘူးရှင်းလွင်းစွာသိနေသောယောဂီအားသိပြီးသောယုတ်တရား၌တဏှာဒိဋ္ဌိတို့မဖြစ်နိုင်ပြီတရင်ကဏိရောဓအဖြစ်ချုပ်ငိမ့်လျက်ရှိသည်တဲ့ကဲနာသီဝါလေးမှာရိတ်ရိတ်ရိတ်ရိတ်သွားနေတာပဲရှုရှုကိုခန္ဓာကိုယ်ကအခုဟိုကြည်နေတဲ့ယောဂီများလည်းခန္ဓာကိုယ်ကြီးကရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်တွေတွေ့တယ်ဖွာဖွာဖွာဖွာတွေတွေ့တယ်အဲ့ဒီဟာကို ရှုနေရင် အဲ့ဒီရှုနေတဲ့ကဲကိုယ်ခန္ဓာကိုယ်မှာအခုဒါနှစ်နှစ်နီးပေါ့တချို့သောယောဂီကခန္ဓာကိုယ်ရဲ့တရေရေတပွားမတွေ့နှာသီးဝလေးတွေမှာကြည့်ကြည့်တဲ့အခါကျတော့တရေရိပ်နဲ့သူကသူပြောင်းနေတာပြောင်းနေတာလေးတွေကိုကြည့်နေမယ်အဲ့လိုကြည့်နေပဲကြည့်နေဒါမှမဟုတ်ခန္ဓာကိုယ်ကြီးကိုညံနဲ့စိုက်ပြီးတော့ကြည့်တဲ့အခါကျဩဒီခန္ဓာကိုယ်ရိပ်ရိပ်ရိပ်ရိပ်ရိပ်ရိပ်ရွာရွာရွာရွာရွာဖောဖောဖောဖောဖောဖောဖောနဲ့ဖြစ်နေတာတွေမြင်နေတာအဲ့ဒီမြင်နေတဲ့အချိန်မှာတဲ့ တဏှာရယ်မာနရယ်ဒိဋ္ဌိရယ်တရင်ကချုပ်ငိမ့်နေပါသည်တဲ့အဲ့ဒါကိုဆိုလိုတာနော်အဲ့တရားရှုမှတ်နေရင်လည်းဒါတဏှာမာနဒိဋ္ဌိချုပ်နေတယ်တဲ့အဲ့ဒီတည်ငါရှုနေတဲ့အချိန်လေးမှာအခုနာသီဝလေးမှာပဲဒါလေးတတိလေးကပြီးဩတရိပ်ရိပ်နဲ့တိုးတဲ့လေးလေးတော့သူပေါ်လာလိုက်ပျောက်လာပျောက်သွားလိုက်တခါအစ်စ်ပေါ်လာလိုက်ပျောက်သွားလိုက်ဒါဒါလေးကိုကြည့်နေရင်လည်းတော့ပျောက်လဲနေပါလားဒါလေးတွေဟာ ပြောင်းလဲနေတဲ့သဘောလေးတွေပဲဆိုပြီးတော့သူ့ရဲ့ပြောင်းလဲမှုအစဉ်လေးကိုနှလုံးသွင်းရှုနေရင်လည်းပဲအဲ့ဒီအချိန်မှာတဏမာနဒိဋ္ဌိအဲ့ဒါတရင်ဟာအဖြစ်ငြိမ့်နေတယ်တဲ့နော်မမြဲဆင်းရဲအတ္တကောင်မဟုတ်ဆိုတာကိုယောဂီဟာသေသေးချာချာသိနေတဲ့အချိန်မှာပဲအဲ့လိုမရှုတဲ့အချိန်ကတော့အတ္တမာနဒိဋ္ဌိအဲ့ဒါအကုန်ပြန်ကတ်နေတဲ့အချိန်ပဲတဲ့ရှုမှမရှုတာဆိုတော့တတိမရှိဘူးတတိမရှိတဲ့အခါကျတော့ နော်ခိုင်နေခန့်နေမြဲတယ်တည်တတ်နေအဲအတ္တလို့မြင်တယ်နော်ဒုက္ခလို့ထင်တယ်တဲ့နော်အဲ့ဒါကြောင့်အတ္တအာနေဆမြဲတယ်လို့လည်းထင်နေတယ်ဒုက္ခချမ်းသာလို့လည်းထင်နေတယ်အတ္တငါကောင်းလို့လည်းထင်နေတယ်အဲ့ဒါမရှုမှတ်တဲ့အချိန်ရှုမှတ်လိုက်တဲ့အချိန်ကျတော့တခါတည်းပဲရှုမှတ်လဲရှုမှတ်ပြီးရောအဲ့ဒီတဏှာမာနဒိဋ္ဌိတွေဟာ အကုန်လုံး တည်ငါအပြင်ခြုံငိမ့်နေတဲ့အချိန်ဖြစ်ပါတယ်တဲ့နော်အဲ့ဒါလေးကိုအခုပြီးရင်နောက်ထပ်တစ်ပိုက်ပဲကြံတော့တယ်ဦးဇင်းတို့နာဇကေစီလောကေဥပါတိယတိလောကမှာဘာကိုမှမစွဲတော့တဲ့တဏှာဒိဋ္ဌိတို့၌မိတွယ်မနေသောယဟန်သို့မဟုတ်ယောဂီသည်ဥပါဒာနခန္ဓာ၅ပါးဟုသော သင်္ခါရလောက၌တစုံတစ်ခု ရုပ်ဝေဒနာတင်ညာသင်္ခါရကို၅ဟု၍၎င်း ငါပိုင်သောဥစ္စာဟူ၍လည်းကောမဆွဲလန်းတော့ပေတဲ့နော်ဤသို့အာနာပါနတတိပဋ္ဌာန်ကိုအာထုတ်သောယဟန်အားအရဟတဖို့တိုင်အောင်ရောက်ရှိပြီးတန်တရာဝတ်မှထွက်မြောက်နိုင်၏တဲ့ဒါအာနာပါနာပိုင်းပြီးသွားပါပြီတဲ့ဒါမတ်စုအကျဉ်းလေးအဲ့တော့ဒီအောက်ဆုံးပိုင်းဆိုလိုချင်တာကတော့တဏ္ဍဒိဋ္ဌိတို့မိတွယ်မနေသောယဟန် ဆိုတာကအခုစောစောပြောသလိုရှုမယ်ဝင်လေထွက်လေလေးရပြောင်းလဲနေတဲ့သဘောလေးတွေအဲခန္ဓာကိုယ်မှာညံနဲ့စိုက်ကြည့်လို့တခါတည်းရိပ်ရိပ်ရွာရွာမောမွာတွေဖောက်ပြန်ပြောင်းလဲနေတာတွေနံတရားတွေရပြောင်းလဲနေတာတွေဒီရုပ်တရားတွေနံတရားတွေရဖောက်ပြန်ခြင်းပြောင်းလဲခြင်းကိုအမျက်မပြတ်အနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာတွေနဲ့တင်ပြီးတော့ရှုနေတဲ့ယဟန်ဟာတဲ့အဲ့ဒီခန္ဓာ၅ပါးယုံ nant တရားအပေါ်မှာ တဏှာတွေဒိဋ္ဌိတွေမစွဲလန်းတော့လို့အဲ့ဒီယောဂီအဲ့ဒီပုဂ္ဂိုလ်သည်နိဗ္ဗာန်ရောက်ပါတော့မယ်အရဟတဖို့ရပါတော့မယ်လို့မြတ်စွာဘုရားအဲ့ဒါပြန်ပြီးတော့နာစကိစီလောကေဥပါတိယတိလောကမှာဘာကိုမှမစွဲလန်းတော့ပါဘူးတဲ့ရုပ်ပေါ်လည်းမစွဲလန်းတော့ဝေဒနာတင်ညာသင်္ခါရဝိညာဉ်ဆိုတဲ့နန္တရခန္ဓာ၄ပါးပေါ်မှာလည်းမစွဲလန်းတော့လို့အစွဲလန်းပြုတ်လို့ အဲ့ဒီပုဂ္ဂိုလ်ဒီအရတ္တဘူရောက်ပါလိမ့်မယ်လို့ဒါမြတ်စွာဘုရားဟောခဲ့တာပါ ကဲယနေ့ဒီလောက်ဆိုတော့ပါပြီနော်